ကောရိန္သုဩဝရစာပထမဆုံးခန်းကြီး16အငယ်1မှ9တန်ရှင်းသူတို့ဖို့လှူဒန်း၍ဆုထားခြင်းအမှုမှာဂလာတိပြည်၌အသင်းတော်များကိုငါမှားထားသည့်အတိုင်းတင်တို့ပြုကြလော့ငါရောက်လာသောအခါလှူဒန်း၍ဆုထားเสียမရှိစေခြင်းဟာခொနည်းတွင်ပထမနေ့ရက်၌အတီးအတီးကောင်းစားသည့်အတိုင်းမိမိတို့ဥစ္စာတဖို့ကိုထုတ်၍ဆုထားကြလော့ ငါရောက်လာသောအခါတင်တို့အလိုရှိသောသူတို့ကိုငါသည်လက်မှတ်စာပေး၍တင်တို့လှူသောအလူကိုယေရုရှလင်မြို့သို့ပို့ဆိုင်သောငါငါစေလွတ်မည်သို့မဟုတ်ငါကိုယ်တိုင်သွားတင်လျင် သူတို့သည်ငါနှင့်အတူလိုက်ရကြမည်မာကေဒေါနီပြည်လန်းကိုငါသွားသည်မည်ဖြစ်၍ထိုပြည်မှ ထွက်ပြေးလျင်တင်တို့ရှိရာသို့လာမည်နောက်မှအခြားသို့ငါသွားသောအခါတင်တို့ပို့သော ကျေးဇူးကိုခံခြင်းငှာသင်တို့စီမှာငါတဲခို၍ဆောင်းကာလပတ်လုံးနေကောင်းနေလိမ့်မည်ယခုသွားစဉ်တွင်သင်တို့ကိုတွေ့မြင်ခြင်းငှာသာအလိုမရှိနောက်မှသခင်ဖျားသည့်အခွင့်ပေးတော်မူလျင်သင်တို့နှင့်အတူကြာမြင့်စွာနေမည်ဟု မျှော်လင့်ခြင်းရှိ၏ပင်ဒီကုတ်တိပွဲနေ့တိုင်အောင် အေးဖက်မြို့၌ငာနေမည်အကြောင်းမူကားအလွန်ကြီးစွာသောတကားသည် အစဉ်သင့် ငါအားဖွင့်လျက်ရှိ၏စီးတားသောသူအများလည်းရှိကြ၏အငယ်တစ်ဆယ်မှဆယ်နှစ်တိမောသေသည်တင်တို့စီတို့ရောက်လျင် သူသည်စိုးရင်ချင်းအကြောင်းမရှိဘဲတင်တို့နှင့်အတူ နေစေခြင်းဟံတတိပြုကြလော့သူသည်ငါကဲ့သို့ပင်သခင်ဖျား၏အမှုတော်ကို ဆောင်ရွက်တော်သူဖြစ်၏ထိုကြောင့်အဘယ်သူမျှသူ့ကိုမထီမဲ့မြင်မပြုစေနှင့် သူသည်ငါထံသို့ညင်ဝတ်စွာပြန်ရမည်အကြောင်းကိုပို့ဆောင်ခြင်းကျေးဇူးကိုပြုကြတော့သူသည်အခြားသောညီကိုတို့နှင့်အတူလာလိမ့်မည်ဟုငါမျှော်လင့်လျက်နေ၏ငါညီအာပေါလု၏အကြောင်းမှာညီကိုတို့နှင့်အတူတင်တို့စီတို့တောမည်အကြောင်းငါသည်များစွာ ချော့မော့၍တောင်းပန်တော်လဲသူသည်ယခုတွင်တွားခြင်းငှာအလင်းအလိုမရှိ နောက်မှအစဉ်တင့်လျင်တွားလိမ့်မည် အငယ်73မှ78တင်တို့သည်တတိနှင့်စောင့်နေကြလော့ယုံကြည်ခြင်း၌တည်ကြလော့ယောက်ျားအစွမ်းတတ္တိနှင့်တကွခွန်အားစုံလင်လျက်နေကြလော့တင်တို့သည်ခတ်သိမ်းသော အမှုတို့ကိုချစ်ချင်းမေတ္တာစိတ်နှင့်ဆောင်ရွက်ကြလော့ညီကိုတို့တထေဖန်ဤအိမ်သူအိမ်သားတို့သည် အခါရပြည်တွင်အူးတီးသောအသီးဖြစ်၍တန်ရှင်းသူတို့၏အမှုကို ဆောင်ရွက်ခြင်းဟံကိုကိုကိုအကြောင်းကိုတင်တို့သိကြသည်နှင့်ညီ ထိုသို့သောသူတို့၏အုပ်ဆိုးခြင်းကို၎င်းငါတို့နှင့်အတူလောက်ကံ၍အမှုဆောင်သောသူရှိသမျှတို့၏အုပ်ဆိုးခြင်းကို၎င်းတင်တို့ဝန်ခံကြမည်အကြောင်းငါတောင်းပန်၏တတိဖန်ဖောတုနတ်အခါယကုတို့သည် ရောက်လာသောကြောင့်ငါဝမ်းမြောက်ခြင်းရှိ၏အကြောင်းမူကားတင်တို့သည် ပြုစု၍မပြည့်စုံသမျှကို သူတို့သည်ထပ်၍ပြည့်စုံစေသဖြင့်ငါစိတ်နှင့် သင်တို့စိတ်ကိုတက်တာစေကြပြီထိုတို့သောသူတို့ကိုလက်ခံကြလော့အငယ်19မှ23အာရှိပြည်၌အသင်းတော်များတို့သည်တင်တို့ကိုနှုတ်ဆက်ကြ၏အာကုလနှင့်ပိကိလတို့သည် သူတို့အိမ်၌ရှိသောအသင်းတော်နှင့်တကွ သခင်ဖျားကိုထောက်၍တင်တို့ကိုများစွာနှုတ်ဆက်ကြ၏ညီကိုပေါင်းတို့သည်တင်တို့ကိုနှုတ်ဆက်ကြ၏အချင်းချင်း တယောက်ကိုတယောက်တန်ရှင်းသောနမ်းခြင်းနှင့်နှုတ်ဆက်ကြလော့ငါပေါလုသည်နှုတ်ဆက်ခြင်းအချက်ကို ကိုလက်နှင့်ရေးထား၏အချင်းသူသည်သခင်ယေရှုခရစ်ကိုမချစ်ထိုသူသည်အနာသေမာဖြစ်စေတည်းသခင်ဖျားသည်ကြွလာတော်မူ၏ငါတို့သခင်ယေရှုခရစ်ဂျေဇုတော်သည်တင်တို့၌ရှိစေတည်းယေရှုခရစ်၏တပည့်တော်ဖြစ်သည်ပြန့်သောတင်တို့၌ငါ၏ချစ်ခြင်းမေတ္တာရှိ၏အာမင် ကောရိန္သုဩဝါဒစာပဌမဆောင်ဘီ